1359ခုနှစ်ဝါကောင်လာကြီးကျော်ရှိရက်1998ခုနှစ်ဩဂုတ်လ26ရက်နေ့26ရက်အင်္ဂါနေ့3နာရီချိန်မှာဘုန်းကြီးတို့တရားဝေစာသည်မာတရားဟောရပါလိမ့်မလဲဓမ္မစကြာဒေသနာတော်မြတ်စွာဘုရား အဦးဆုံးဟောကြားတဲ့တရားဒေသနာတော်မြတ်အဦးဆုံးဟောကြားတဲ့တရားဒေသနာတော်မြတ်ကိုနာကြားကြရတဲ့လူတွေနတ်ပြမာတွေတရားသူရကြသိကြတယ်တရားသူဆိုတာအရိယမဉ္ဇဉ်ဖူဉ္ဇဉ်ကိုပြီးကြရကြတာကိုတရားသူရကြတဲ့ခေါ်တော့ဒီတော့ တရားနာရတာအကျိုးများသလားမများဘူးလားများတယ်အတုတံသူနာတိသူတံပရိယောဒာပေတိအတုတံမကြရဘူးသေးတဲ့တရားတွေကိုသူနာတိကြာရနာရတယ်သူတံပရိယောဒာပေတိကြာဘူးပြီးသားတရားတွေထပ်နာကြတော့ ပို့ပြီးတော့အသိဉာဏ်ထဲမှာရှင်းရှင်းလင်းလင်းသဘောပေါက်သွားကြတယ်မကြားဘူးများတရားများနာကြားရပေသည်ကြားဘူးပြီးတာထလို့နာသေချာရှင်းပေသည်ကြားဘူးပြီးတာထလို့နာသေချာရှင်းပေသည်နောက်ကင်ခံပဏိပတိဝိနောဒေတိ ယုံမှားတဏှာရှိတာလေးတွေလည်းပျောက်သွားတယ်တဲ့တရားနဲ့ပတ်သက်လို့တဏှာရှိတာလေးတွေဟာတရားနာလိုက်တဲ့အခါကျတော့ရှင်းရှင်းလင်းလင်းသဘောပေါက်သွားတော့တဏှာမရှိတော့ဘူးတိတိကျကျပြီးပြီးပြင်းပြင်းပိုင်ပိုင်နိုင်နိုင်ရှင်းရှင်းလင်းလင်းသိသွားတယ်ဒိဋ္ဌိဥဇုံကရောတိ တရားနာတော့အယူဝါဒဖြောင်းမှန်သွားတယ်တဲ့ရှိကတရားသဘောမပေါက်သေးလို့အယူဝါဒမသိမသာ တိမ်ဆောင်နေတယ်ဆိုလို့ရှိရင်တရားနာလိုက်တဲ့အခါမှာရှင်တော်မြတ်ဖရာရဲ့တရားသဘောတွေပိုးပြီးသဘောပေါက်သွားတော့တိမ်ဆောင်နေတဲ့အယူဝါဒတဲ့သွားတယ်ဖြောင်းသွားတယ် ဝိဝါဒဖြောင်းသွားတယ်စိတ်တံပဇာရေတိတရားနာတော့စိတ်ကြီးလင်းနေတဲ့တရားနာတော့စိတ်ကြီးလင်းနေဆိုတာဟုတ်သလားဒါပေမဲ့တချို့တရားနာတော့တရားနာရင်ငိုကြတာရှိတယ်မဟုတ်လားမငိုတော့မှမျက်ရည်ကြကြတချို့လဲငိုကြအဲ့ဒီခါကျတော့စိတ်ကြီးလင်းလား ။ဒါတားရင်ဘာလို့ငိုတာတရား။ဘာကြောင့်ဒေါမနတဖြစ်ရတော့တရားမမှန်လို့တရားကမှန်လို့ရှိရင်တော့စိတ်ကြီးလဲမှာပေါ့နော်။ဒေါမနတဖြစ်တယ်စိတ်မချမ်းသာဘူး။ဘုရားကြွေးရတယ်ဆိုရရစိတ်မကြည်လင်ဘူး။ဘာကြောင့်မကြည်လင်လဲဆိုခုတခါကြီးပြောလို့တရားက လမ်းမဖြောင်းလို့ပေါ့နော်တရားကလမ်းဖြောင်းတယ်ဆိုရင်တော့နားတဲ့ပုဂ္ဂိုလ်မှာစိတ်ကြည်လင်ရမှာပေါ့နော်ဂိုင်းဆိုမကြာဘူးညာတရားများနာကြရပေသည်မကြာဘူးညာတရားများ နာကြရပေသည်ရာဘူးပြည်တာထလို့နာသေချာရှင်းပေသည်ရာဘူးပြည်တာ တ်လို့နာသေချာရှင်းပေသည်သို့ယုံမှားကင်းกว่าယူဖြောင်းစွာစိတ်မှာကြည်လင်သည် ယုံမှားကင်းกว่าယူဖြောင်းစွာစိတ်မှကြည်လင်သည်အကျိုးပဲနှစ်ပါးတော့သုံးပါလား ဟမ်ကျန်ရေးကြည့်ပါဦးကဲတခါဟမ်ဟုတ်ကလား၅ပါးလား၃ပါးလားနံပါတ်1နံပါတ်2နံပါတ်3နံပါတ်4 နံပါတ်5ဟုတ်ကလားကဲဆိုမကြဘူးညာတရားနာကကျိုးငါဝ မုတ်ချရပေသည်တရားနာကကျိုးငါဝမုတ်ချရပေသည် ရာဘူးညာ ဓမ္မစကြာတရားကို လူသားအနေနဲ့နာတာပင်စွဲကြီး၅ဦးအရှင်ဝဗ္ဗအရှင်ဗတ္တိယအရှင်အတ္တဇီအရှင်မဟာနာ အရှင်ကွန်ဒိည၅ပါးသူတို့တရားနာခြင်းကြောင့်ဒီ၅ပါးဘာအကျိုးများရသွားကြဒီအကျိုး၅ပါးတွေကဘယ်အကျိုးများသူတို့ရသွားကြလဲ မဟာမျိုးစလုံးညသွားတယ်မြတ်စွာဘုရားဟောတဲ့ဒီဓမ္မစကြာတရားသစ္စာ၄ပါးမဂ်ခင်၈ပါးအကျိုးအကြောင်းဆက်သွယ်ပြီးတော့တတ္တဝရဲ့တဏ္ဍဖြစ်ပွားလို့ရှိရင်ကိလေသာငြိမ်ဆင်းရဲငြိမ်ပြီးချမ်းသာရတယ်ဆိုတော့ဒီသဘောကိုသူတို့အရင်ကနာဘူးပြီလားမနာဘူးသေးဘူးဟုတ်ကဲ့လားဒါကြောင့်ပထမအကျိုးရတယ်မနာဘူးသေးဘူးဆိုတော့ ဒုတိယအကျိုးကရောဟမ်ဒုတိယအကျိုးကဘာအကျိုးတော့အဲအဲ့ဒီအကျိုးကိုရလားဟမ်ဘာကြောင့်မရတော့အရင်ကမနာဘူးသေးလို့ဟုတ်ကဲ့လားဒါဖြင့်တတိယအကျိုးကယုံမှတ်တန်ရရကင်းသွားရော ကဲစတုထအကျိုးကရောဘယ်လိုအကျိုးပါလဲသူတို့အဲ့ဒီတရားမနာခင်ကဟိန္ဒူဗြဟ္မဏအယူဝါဒယူပြီးတော့ဟိန္ဒူယသိဗြဟ္မဏယသိတွေလုံနေတာမဟုတ်လားခုဒီတရားနာပြီးတဲ့အခါကျတော့အိုးလောကကြီးနဲ့တကွာတတ္တဝါတွေဖန်ဆင်းရှင်ကြီးကဖန်ဆင်းတယ်လို့သူတို့ယူဆသေးလား မယူဆတော့ဘူးအကြောင်းကြောင့်အကျိုးဖြစ်တာကြီးပါပဲဆိုတော့အယူဝါဒဖြောင်းသွားသလားကောက်သွားသလားဟုတ်ကဲ့လားအယူဝါဒဖြောင်းသွားပြီဆိုတော့သူတို့စိတ်ထဲမှာဘယ်လိုဖြစ်မလဲကြည်လင်သွားသည်အကျိုး၅မျိုးတည်းကဘယ်နှကျိုးရ၄ကျိုးရတယ်ဒါဖြင့် ဒီတရားကအကျိုး၄မျိုးပဲပေးနိုင်သေးတယ်ဆိုတော့နည်းနည်းလိုနေသေးသလားမသိဘူး။ဘယ်နဲ့တော့ပြိဿမလိုပါဘူးဟုတ်ကဲ့လား။သူ့ရင်ငါမနာမမနာဘူးသေးတော့နာဘူးသီတတရားထပ်နာတယ်ဆိုတော့အကျိုးကတော့ဘယ်ရမလဲ။အဲဒါတရားနာရတာဟာအကျိုးကျေးဇူးမများဘူးလား။သိကြသလား။ဒါဖြင့်အဲ့ဒါလိုအကျိုးရအောင်နာတဲ့ဤသိသလားမသိဘူး အကျိုးရအောင်နာတယ်လေမသိဘူးနော်အကျိုးရအောင်နာရင်ကြီးပွားချမ်းသာတယ်တဲ့အကျိုးရအောင်မနာရင်မကြီးပွားမချမ်းသာဘူးဟုတ်ပါမလားကဲဒီလိုဆိုလို့ရှိရင်မေးရအောင်ကိုယ်စကားကြားဘူးလားကြားဘူးပါဘူးဟုတ်လားနားထောင်နားထောင်သိချနားထောင် ကာလေနဓမ္မတဝနံအသိပညာသရာတိုးဝါအကျိုးများ၍ယုံမှားပယ်ရှင် ပြန့်လွင်ကင်းလျက်ပူရင်ထွေတွေငြိမ်အေးစေသည်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက်နာကြရခြင်းသည်လည်း ဗုဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ကြာဘူးသလားမခုနကမကြာဘူးဆိုအဲ့ဒီထဲမှာအကျိုးရှိအောင်နားတဲ့ဤမပါဘူးလားပြန်ပြီးတော့နားထောင်ကြည့်တလုံးချင်းနားထောင်ကြည့်ဘုန်းကြီးကတလုံးချင်းရုပ်ပဲနော် ကာလေနဓမ္မသဝနံအတိပညာသရာတိုးပွားအကျိုးများ၍ယုံမှားပဲရှင်ပြန့်လွင့်ကင်းလျက်ပူခြင်းထွေတွေငြိမ့်အေးစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောအခါယိုသေးစွာဖြင့်သရာရှိသွားစိတ်ဝင်စားလျက် နာကြရခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်အကျိုးရှိအောင်နာတယ်နိသိပြီလားဘယ်လိုနာရမလဲဒီုံယုံကြည်ကြည်နဲ့နာရမယ်တဲ့သရာရှိသွားသရာတတ္တသရာယုံကြည်ရမဟုတ်လား ဘလို့ယုံကြည်ရမှလဲဆိုတော့ဒါရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့တရားတွေဒါဖြင့်ဘုန်းကြီးတို့ပြိဿကတော့ဘယ်အစာထဲမှာပါမယ်ထင်တယ်လဲဟမ် နေရဟုတ်ကလားတော်သေးတာပေါ့ဟုတ်လားပဒါပရမမဟုတ်ရဲ့တော်သေးတာပေါ့နေရဆိုတာသိမှန်နေကြည်ပါလားဖွားချစ်တုံတို့ဒီမှာနေနေရတာဟုတ်လားနေနေရတာဘယ်နှစ်ရှိနေပြီလဲ6နှစ်ရှိနေပြီလားမသိပါဘူးနေနေရတာဟမ်7နှစ်မဟာဇွဲကောင်းနေတာ ရှစ်နှစ်တောင်ရှိပြီဒီမှာနေနေရတာအဲအသက်ရွှေသေးလာအောင်မှအဲရှိပါစေအသက်160ရှိသက်ကျွယ်ပြီးဖြစ်စေတော့ဟုတ်ကလားဒီတော့မသေးခင်တော့ရမှာပါနေရဖြစ်မှာ哦အဲအဲရနေတယ်လို့ရပြီတဖြည်းဖြည်းစုဆောင်းလာတာတော်တော်ရင့်လာပြီမဟုတ်လားအဲ ရင်းဟာနေပြီးနောက်ကျတော့ကွဲသွားလိုက်မယ်မှဲ့ပြီးမှဲ့ပြီးကွဲသွားလိုက်အဲဒီတော့ဒီတရားဓမ္မစကြာတရားနာကြတာမှလည်းပဲအဲ့ဒါဟိုလူသားအနေနဲ့ပင်ဆွဲကြီးငါဦးသူတို့လည်းပဲတရားရဖို့ကွဲပြားတယ်ဟုတ်ကဲ့လားအဲ့ဒါတော့နောက်မှပြောအောင်ဘုန်းကြီးတို့ဒီဓမ္မစကြာကို ပထမအကျဉ်းချုပ်အကြံမြင်သဘောသိရုံလျှောက်ပြီးတော့ပြောမယ်လို့ဆိုတာပြောခဲ့ပြီအခုဒီနေ့ဆိုလို့ရှိရင်အကျဉ်းချုပ်အကြံမြင်ပြောတာအပြီးတတ်တော့အပြီးတတ်ပြီဆိုတဲ့အခါကျတော့နောက်ဥပုပ်ကစားပြီးတော့မကျင်းမကျဲလေးပြန်ပြီးတော့ပြောရမယ်ပထမကစားပြီးမကျင်းမကျဲလေး အကျယ်တဝင်းတော့မပြောပါဘူးအကျယ်တဝင်းပြောရင်တရားကမဆုံးနိုင်လုံးလုံးလို့တရားတပိုင်းတစ်စားနဲ့ပြတ်ပြတ်သွားလို့မကျင်းမကျယ်လေးဒီဓမ္မစက်ကြတော့ဆုံးအောင်ပြောအောင်ဘာကြောင့်ခုအကျဉ်းချုပ်အကျမ်းပြင်ပထမဆုံးပြောတာလေလို့ဆိုတော့ဓမ္မစကြာဒေသနာတော်တစ်ခုလုံးရဲ့သဘောကိုငုံမိခြုံမိနားလည်စေခြင်းနားလည်မိစေခြင်းတော့နော် အကျယ်တွင်းတဖြည်းဖြည်းပြောတဲ့အခါကျတော့ပြောနေတော့တော့နားလဲတယ်တတုံလုံးရဲ့ဒေသနာကိုခြုံကြည့်လိုက်တဲ့အခါကျတော့ဘာဆိုတာနားမလဲပဲဖြစ်ဖြစ်သွားတယ်အဲဒါကြောင့်ဒီတော့အရင်တစ်ပတ်ကဘုန်းကြီးတို့ဘာပြောခဲ့လဲလို့ဆိုတော့သစ္စာ၄ပါးရဲ့အပြန်၃ပါးအချင်းရာ၁၂ပါးဒါပြောခဲ့တယ်မဟုတ်လားအဲအပြန်၃ပါးဆိုတာကသစ္စာတစ်ပါးတစ်ပါးမှာ သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဟုတ်ကဲ့လားသစ္စာ၄ပါးဆိုတော့12ပါးအဲ့ဒီသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ကိုပဲအပြန်၃ပါးလို့ခေါ်တယ်သစ္စာဉာဏ်ဆိုတာဒါအမှန်တရားပဲလို့ပြီးတာကိစ္စဉာဏ်ဆိုတာဒီအမှန်တရားနဲ့ပတ်သက်လို့ပြုလုပ်ရမယ့်ကိစ္စကိုသိတာ ကတညာဆိုတာပြုတ်လို့ရမယ်ကိစ္စကိုပြုတ်ပြီးပြီလို့သိတာကတညာအဲ့ဒါမြတ်စွာဘုရားကတော့သစ္စာဉာဏ်နဲ့လည်းပဲသိမြင်ပြီးပြီကိစ္စဉာဏ်ကိုလည်းသိမြင်ပြီးပြီကတဉာဏ်နဲ့လည်းသိမြင်ပြီးပြီပြုရမယ်ကိစ္စပြုပြီးပြီလို့ရှင်တော်မြတ်ဘုရားကိုယ်တိုင်သိတယ်ဟုတ်တယ်မဟုတ်လားဒါကြောင့်မလို့ဣဒံခောပနသိက္ခဝေ ဒုက္ခဒုက္ခံအရိယသစ္စာပရိညာတံတိမေဘိခဝေပုဗ္ဗေအနနုတုတေတုဓမ္မေတုသကုံဥဒ္ဓပါရိညာဏဥဒ္ဓပါရိပညာဥဒ္ဓပါရိအာလောကောဥဒ္ဓပါရိဒီဆင်းရဲအမှန်တရားဆိုတဲ့ခန္ဓာ၅ပါးယုံနံတရားဟာပိုင်းပိုင်းခြားခြားသိရမယ့်တရားလို့ သိလဲသိပြီပိုင်းပိုင်းခြားခြားသိရမယ့်တရားဖြစ်တဲ့အတွက်အဲ့ဒီတရားကိုလည်းပိုင်းပိုင်းခြားခြားငါသိပြီးပြီတဲ့ဟုတ်တယ်မဟုတ်လားသိရင်ကိစ္စပြီးသွားပြီအဲ့ဒါလိုလည်းသိတယ်ဒီတော့အဲ့ဒါလိုသိတဲ့အတွက်ပဲသိခြင်းကိစ္စပြီးလို့သိပြီးလို့ပဲမသိသေးခင်ကဒီယုံနာနှစ်ပါးခန္ဓာ၅ပါးပေါ်မှာ တွေ့တာတတ်မင်နေတဲ့တဏှာသမှုရိယပစ္စာဟာအခုသိပြီးသွားတော့ဘာဖြစ်သွားတော့မတွေ့တာတော့ဘူးမတတ်မဲ့တော့တော့တွေ့တာတတ်မဲ့တဲ့သမှုရိယပစ္စာတဏှာကိုပယ်ပြီးသွားပြီပေါ့ဒါကြောင့်မလို့သမှုရိယပစ္စာမှာပြုရမယ်ပယ်ရမယ်ကိစ္စကိုလည်းငါပယ်ပြီးပြီလို့မြတ်စွာဘုရားသိတော်မူတယ်ဟုတ်တယ်မလား အဲ့ဒါသမှုရိယသစ္စာရဲ့ကတညာဒီလိုမဟုတ်လားအဲ့လိုပယ်ပြီးတဲ့အတွက်ပဲတဏှာသမှုရိယသစ္စာကြောင့်ဖြစ်မဲ့ဒုက္ခသစ္စာဆင်းရဲဟာလည်းပဲမဖြစ်တော့ဘူးဘာကြောင့်လဲဆိုတော့အကြောင်းငြိမ်းရင်အကျိုးငြိမ်းတော့တာပဲဒါကြောင့်အကြောင်းဖြစ်တဲ့တဏှာသမှုရိယသစ္စာငြိမ်းသွားတော့သူ့အကျိုးဖြစ်တဲ့ဆင်းရဲဒုက္ခသစ္စာယုံ nant တရားလည်းပဲမဖြစ်ပေါ်တော့ဘဲနဲ့ ငြိမ့်သွားပြီဟုတ်တယ်မလားအဲ့ဒီငြိမ့်တဲ့သဘောတည်းကိုမြတ်စွာဘုရားဉာဏ်နဲ့ပြက်ပြက်ချင်းတွင်ဆက်ရောက်သိမြင်ပြီးပြီအဲ့ဒါကိုပဲတစ္ဆိကတံတိမေဘိကဝေပုဝေနနုတုတေတုဓမ္မေတုသက္ခုတပါရိညာဏဥတပါရိဆင်းရဲငြိမ့်တဲ့သဘောကိုဉာဏ်နဲ့ငါပြက်ပြက်ချင်းတွင်ဆက်ရောက်သိမြင်ပြီးပြီလို့မြတ်စွာဘုရားသိတော်မူတယ် နိရောဓသစ္စာရဲ့ကတဉာဏ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့မကြောက်သိရမဲ့ဒုက္ခသစ္စာဆင်းရဲကိုပိုင်ပိုင်ခြားခြားသိပြီးတော့ပယ်ရမဲ့သမှုရိယသစ္စာတဏှာလောဘကိုပယ်နိုင်တဲ့အတွက်ဆင်းရဲမရှိတဲ့ဆင်းရဲရင်းတဲ့သဘောနိရောဓသစ္စာကိုဉာဏ်နဲ့ဆက်ရောက်ပြီးမျက်မှောက်ထင်တွင်ဘာကြောင့်သိမြင်တယ်လဲလို့ဆိုတော့ ပွားရမယ်မဲ့ခင်၈ပါးကိုပွားများပြီးလို့မဟုတ်ဘူးလားပွားရမယ်မဲ့ခင်၈ပါးကိုမပွားများရသေးခင်အပြည့်အစုံမပွားရမရမပွားများရသေးခင်တော့သမှုရိယသစ္စာကိုပယ်နိုင်မှာမလားမပယ်နိုင်ဘူးအခုတော့အပြည့်အစုံမြတ်စွာဘုရားကပွားများပြီးသွားပြီပွားများပြီးလို့ပဲ သမှုရိယာကိုပယ်နိုင်သည်သမှုရိယာကိုပယ်နိုင်တဲ့အတွက်ပဲနိရောဓကိုဆိုက်ရောက်တယ်ဒီလိုမဟုတ်လားအဲ့ဒီတော့ပွားပြီးပြီလို့လည်းမြတ်စွာဘုရားကသိတော်မမူဘူးလားအဲ့ဒါမြတ်စွာဘုရားအဲ့ဒါလေးရှင်းပြနေတာပင်စွဲကြီးငါဥဥဆောင်တဲ့လူတွေနတ်တွေပြမာတွေတရားနာပရိသတ်တွေကိုရှင်းပြနေတာနော်ဒီတော့တို့များဟာ မေဃသစ္စာနဲ့ပတ်သက်လို့ပွားများရမယ်ဟာကိုပွားပြီးပြီလို့လည်းတို့များသိပြီလို့ဆိုလောက်เสียပါလို့သေးလို့ဟောဘယ်နဲ့တော့ပြိဿပွားများရမယ်တရားကိုပွားပြီးတဲ့အတွေ့သိရမယ်တရားကိုပိုင်းပိုင်းခြားခြားသိလို့မသိခင်ကတွေ့ညှိနေတဲ့ပယ်ရမယ်တဏှာသမှုရိယသစ္စာလည်းပယ်ပြီးပြီဆိုတော့ အကြောင်းသမုဒိယသစ္စာတဏှာချုပ်ငိမ့်လို့အကျိုးဆင်းရဲမဖြစ်ပေါ်တော့နိရောဓကိုစိုက်သွားပြီမို့လားအဲ့လိုဆိုတော့နောက်ထပ်ပါလို့သေးတော့နိရောဓစိုက်တယ်ဆိုတော့ဆင်းရဲချုပ်ငိမ့်တဲ့သဘောကိုသိမြင်သွားတာဒါပြောတာမဟုတ်လားဟုတ်ကဲ့လားဆင်းရဲငြိမ့်တဲ့သဘောတည်းစိုက်ပြီးပြီဆိုလို့ရှိရင်တော့ချမ်းသာပဲရှိတော့တယ်နောက်ပါလို့သေးတော့ဘာလို့ဆရာလို့သေးတော့ သိကြရဲ့လားသဘောပေါက်လားလွယ်လွယ်လေးဘသူတွေကိုရှင်းပြနေတာလဲပင်ဆွဲကြီး၅ဦးနဲ့တကွာနတ်ပြမအများကိုရှင်းပြနေတာဟုတ်ကဲ့လားအဲ့ဒီတည်းမြတ်စွာဘုရားကဆက်ပြီးဟောတဲ့ယာဝကိဝိသဗိကေမေဘိက္ခဝေ ဣမေတုစတုသူအရိယသစ္စေတုဧဝံတိပရိဝတံဒဝတတာကာရံယထာဘူတံညာနာတတနာနာသူဝိတုတံအဟောတိနေဝတာဝဟံနေဝသာဝဟံလောကိတသမနာတာဒေဝကိတမာရကိတသမနာပြမဏိယပဇာယတာဒေဝမနုဿာယအဘိတံဗုဒ္ဓောတိပစ္စညာတေ အတူရောက်စေရင်မပြောတာလဲဆိုတော့အဲ့ဒီအခုပြောခဲ့တဲ့သစ္စာ၄ပါးကိုအပြန်သုံးပါးအချင်းအရာ12ပါးနဲ့ငါမသိရသေးသမျှကာလပတ်လုံးမသိရသေးခင်ကလောကမှာငါအဘိသံဗုဒ္ဓဖျားဖြစ်ပြီလို့ငါမပြောခဲ့ပါဘူးတဲ့နားလည်တယ်နော် အဲ့ဒီသစ္စာ၄ပါးကို အပြန်သုံးပါးချင်းရ12ပါးနဲ့ပိုင်းပိုင်းခြားခြားငါဉာဏ်အမြင် မရှင်းသေးခင်ကငါဖျားဖြစ်ပြီလို့ငါမပြောခဲ့ပါဘူးတဲ့ယတောစခောဘိက္ခဝေဣမေသူစတုသောရိယသစ္စေတုဧဝံတိပရိဝတံဒောတသာကာရယထာဘူတံညာနာတတနံသူဝိတုဒ္ဒံဟောတိ အထာဘိက္ခဝေသတိဝကေလောကေသမာရကေသဗျမကေသသမဏဗျမနိယပဇာယသတိဝမနုဿာယအဘိဓမ္ဗုဒ္ဓောတိပစ္စညာတေအခုတော့တဲ့အဲ့ဒီသစ္စာ၄ပါးကိုအပြန်သုံးပါအချင်းအရာ12ပါးနဲ့ငါပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းကြီးကိုသိသွားပြီတဲ့ဒါကြောင့်မို့လို့ငါဟာအခုအဘိဓမ္ဗုဒ္ဓခေါ်တယ် ရာဖြစ်ပြီဒါကြောင့်ငါဝန်ခံတာတဲ့ဟုတ်ကဲ့လားဝန်ခံလိုက်ပြီဘာဖြစ်ပြီလဲဘယ်အခါကျမှဝန်ခံတာလဲအဲသစ္စာလေးပါးကိုအချင်းရာအပြန်သုံးပါအချင်းရာ12ပါးနဲ့ရှင်းရှင်းလင်းလင်းကြီးသိမြင်ပြီးတဲ့အတွက်ငါဖျားဖြစ်ပြီလို့ဝန်ခံတာပါ အဲ့ဒီအခါကျမှပဲပင်ဆွဲကြီးငါဥကလည်းသဘောကျဟုတ်တယ်တို့အရင်တော့ကဖျားဖြစ်ပြီလို့ဘယ်တော့မှဘဝမခံနိုင်ဘူးမပြောရဘူးမြတ်စွာဘုရားကအခုမှဖျားဖြစ်ပြီလို့ဝန်ခံတာရှင်းပြတဲ့တရားသဘောတွေလည်းသစ္စာ၄ပါးအပြန်၃ပါးအချင်းဟာ12ပါးလည်းသူတို့သဘောပေါက်ကြတော့ဟုတ်တယ်လို့လက်ခံတယ်အဲ့ဒီအခါကျတော့မှ ဣဒမောစဘဂဝါပင်စဝတိယဘိက္ခုဘဂဝါသောဘာသိတံအဘိနန္ဒုတိအဲ့ဒီအခါကျတော့မှမြတ်စွာဘုရားရဲ့တရားကိုပင်စွဲကြီးတွေသဘောကျသွားတယ်သဘောကျသွားတယ်အဲ့ဒီအထိဘုရားရှင်ဟောတဲ့တရားသဘောနောက်ပိုင်းမှာကြီးတယ်ဒီတရားဒေသနာတော်ဟောပြီးတဲ့အခါကျတော့ ဘုံမဇုဏတေသတုမဟာရဏတေတာဝတိဏယာမတုတိတနေမနာရတိပရနေဝိတဝတ္တဝတိခေါ်တဲ့အထက်အဆင့်ဆင့်နတ်တင်တဲ့တကွာပြမလေးဟာမြတ်စွာဘုရားဓမ္မစကြာတရားဟောတော်မူပြီလို့ကောင်းချီးပေးပြီးတော့ကြွေးကြော်ကြတယ်ဆိုတဲ့စကားတွေကတော့သံဃာရဲ့မထီမြန်များထည့်ထားတဲ့စကားတွေအဲ့လိုကြွေးကြော်ကြတယ်တဲ့အဲ့ဒါလိုကြွေးကြော်ပြီးကြွေးကြော်တဲ့အချိန်မှာပဲ တလောကလုံးအလင်းရောင်ကြီးလွှမ်းသွားပြီးတော့မြေငလျင်ကြီးတုန်လှုပ်တယ်အပမနောဇာဥလာရောလောကေပတုရောဟောတိမြေငလျင်ကြီးလှုံလှုပ်သွားတယ်အဲ့ဒီတရားဆုံးနာနဲ့တပြိုင်နက်တည်းအရှင်ကိုနေညာလည်းပဲတရားသိသွားတယ်တဲ့သောတာပတ္တိမဲ့တိဖို့တိရဘလို့များသိသွားတာလဲဆိုတော့ယံကိစ္စသမှုရိယဓမ္မံသဗ္ဗန္တနိရောဓဓမ္မံတိ ယံကိစီသမုဒယဓမ္မဖြစ်သမျှတရားတွေဟာသဗ္ဗံတဏိရောဓဓမ္မချုပ်ပြရတဲ့သဘောရှိကြတာပဲလို့ဉာဏ်ထဲမှာသဘောပေါက်သွားတာနဲ့မဲအတိဖို့သီတတပတ္တိမဉဏ်ဖွညာရသွားတယ်လောကမှာဖြစ်ဖြစ်သမျှသဘောတွေဟာပြက်ကြရတာကြီးပဲလို့ အဲ့လိုကိုရွေးညာနဲ့စိုက်စိုက်ကြီးနဲ့နဲ့ကြီးဝင်ပြီးသိသွားတာအဲ့ဒါလိုသိကုန်လိုက်တာနဲ့သောတပတ္တိမဲ့ဒီဖို့ဒီရသွားတယ်တဲ့ဘယ်သူတော့အရင်ကိုနေညာသို့တော့တရားသဘောတော့မမိပြီဘူးလားမိတယ်ဒါကြောင့်မလို့သူတို့ကတော့နောက်နေ့တွေမှာဆက်အားထုတ်တော့လာပြီကြော၄ရက်မှာအကုန်လုံး သောတာပတ္တိမညာဘုံညာရသွားကြတယ်ဒီတော့အရှင်ကောဏညာပုဂ္ဂိုလ်မျိုးပိုလိုပုဂ္ဂိုလ်မျိုးကိုအခုနတရားသိတဲ့ပုဂ္ဂိုလ်၄မျိုးထဲမှာဘယ်ပုဂ္ဂိုလ်အမျိုးစားတဲ့ထဲမလဲဟမ်ဥဂတိလားဝိပင်စီလားဝိပင်စီပေါ့နော် တော်တော်ကြည်ကြပြတ်မြတ်ရှင်းပြထားတာဝိပင်စီတညူဒါဖြင့်ကျန်တဲ့ပင်ဆွဲကြီး၄ပါးကရောနေရာပုဂ္ဂိုလ်တွေဟုတ်ကဲ့လားကဲဓမ္မစကြာတရားအကျမ်းပြင်းအကျဉ်းချုပ်အားဖြင့်ပြီးမသွားဘူးလားသဘောကငုံမိလားကဲသိပြီလားဟောဥက္ကဋိလားဝိပင်စီလား ဟမ်ဟောနေရတယ်မသိပါဘူးဝိပင်စီများပါမလားလို့မေးရတာပြီးတော့နေရတယ်ဗဒပရမကောပါသေးလားမပါဘူးဟောပါပါတယ်အေးနေကြအောင်ပေါ့ဟုတ်လားနေကြအောင်ပေါ့ဒီတော့ဒီကနေ့တော့လောက်ပြီအချင်းညုပ်လဲအကြံမြင်ဆုံးသွားပြီဟုတ်ကဲ့လား မြတ်စွာဘုရားရဲ့ဒေသနာတော်အစကဘာလဲပထမဆုံးဟောတာကအစွန်းနှစ်ပါးရှိတဲ့အဲ့ဒီအစွန်းနှစ်ပါးကို မလိုက်ကြနဲ့ဒါပြောတာမဟုတ်လားကိုပင်မဆင်းရဲအောင်ကျင့်တဲ့အစွန်းရဲ့ကာမဂုဏ်လိုက်စားပျော်ပါတဲ့အကျင့်ရဲ့ဒီအစွန်းနှစ်ပါးကို မလိုက်ကြနဲ့အဲ့ဒီအစွန်းတွေပဲပြီးတော့အလယ်ကိုအလယ်လန်းနဲ့သွားတယ်အဲ့ဒီအလယ်လန်းကဘာတဲ့လဲ မေဇိမပฏิပဒါမဲခင်ရှိပါအကျင့်တရားမဟုတ်လားဟုတ်ကဲ့လားကိုင်ဆိုကာမချမ်းသာခံစားတာမပါလေရာဇွန်ကာမချမ်းသာခံစားတာ မပါလဲရာစွန်မပါလဲရာစွန်သို့ကိုပင်မန်းစေ င်းရဲစေကျင့်နေလက်ဝဲစွန်ကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစွန် စွန့်ပေမရှိသွဲအလေသွားဖို့ညွန်ဝဲရာစွန့်ပေမရှိသွဲအလေသွားဖို့ညွန် သူကညွှန်းတော့လေမြတ်စွာဘုရားကညွှန်းတာဟုတ်ကဲ့လားအဲ့ဒီမဲရှိတွေကဘယ်ဟာတွေလဲဘာတွေပါလဲဟုတ်ကဲ့လားဘုန်းကြီးကတော့အဲ့ဒီပါဠိစကားလုံးတွေမသိဘူး ဒါကြောင့်မို့လို့မြန်မာလိုပဲပြောရမယ်သိမှန်ကြမ်းမှန်ပြောပြုမှန်နှင့်ကောင်းမှန်တမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိတမာတိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခ မုတ်ချငြိမ့်စေသည်ဟုတ်ကလားသို့တိမံကြံမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစား มัญญาตติသမာဓိဟုဣတိရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည် တိမှန်ကြံမှန်ပြောပြူမှန်နဲ့ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟု ဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည် မြတ်ဘုရားရဲ့တရားဥဖြစ်တဲ့ဓမ္မစကြာဒေသနာတော်မှာရှင်တော်မြတ်ဘုရားမိန့်ကြားတော်မူတဲ့အတိုင်းမဇ္ဈိမပฏิပဒါအလယ်လမ်းဖြစ်တဲ့မဲ့ခင်ရှစ်တန်းအကျင့်မှန်တို့ကိုကြိုးကြိုးစားစားမိမိတဏ္ဍမှာအကျဉ်းငိမ့်အဖာမှန်ဖြစ်ပွားအောင်အထုတ်နိုင်ကြလို့ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကို အမှန်အတိုင်းသိမြင်တဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်ပြီးလင်း မဉ္ဇဉ်ဘူဉ္ဇဉ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။